ဘာသာရေးအခြေခံတရားတော်ကိုဟောကြားလာခဲ့တဲ့ဟောကြားလာခဲ့တာဟာယနေ့ဆိုရင်ဘယ်နှရက်မြောက်ရှိသွားပါလဲ6ရက်မြောက်ရှိသွားပြီယောဂီတို့အတွက်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပြည့်စုံရမယ်အခြေခံအကျင့်တရားတွေကိုကြီးဟောကြားပေးခဲ့ပြီ ခြေခံကျင့်တရားတွေဟာဘာတွေလဲဆိုရင်တရဏဂုံတည်ရမယ်၅ပါးသီလမြဲရမယ်အသက်မွေးမှု စင်ကြယ်ရမယ်ဒီ၃ပါးဟာဒါအခြေခံအကျင့်ပဲနောက်အဲ့ဒီအခြေခံအကျင့်ကနေပြီးတော့နံပါတ်3ဖြစ်တဲ့ဗုဒ္ဓဘာသာမှာအဆင့်ဘယ်နှဆင့်ရှိသလဲဆိုတဲ့အမေကွန်လေး အဲ့ဒီဗုဒ္ဓဘာသာမှာအဆင့်ဘယ်နှဆင့်ရှိတယ်လဲဆိုတော့၃ဆင့်ရှိတယ်ဘယ်နှဆင့်ရှိလဲမိမိတို့ဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပေါ့ဒါပေမဲ့အဆင့်လေးတွေခွဲထားကြည့်တော့လောကမှာလူတွေမှာချမ်းသာတဲ့အဆင့်အလယ်လက်တန်းဆင့်အောက်တန်းစားအဆင့်စသည်ဖြင့်အဲ့ဒီလိုအဆင့်ရှိတယ်လို့ပဲဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များမှာလည်းပဲမူလတန်းအဆင့်အလယ်တန်းအဆင့်အထက်တန်းအဆင့်လို့အဆင့် 3မျိုးဘယ်နှမျိုးလဲ3မျိုးရှိတယ်အဲဒီတော့ဒီမူလတန်းအဆင့်ဆိုတာကဘာတွေပြည့်စုံရမှာလဲဆိုရင်တော့ကံကံ၏အကျိုးကိုယုံကြည်မှုဆိုတဲ့ကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်နဲ့ပြည့်စုံရမယ်။ဒါမူလတန်းအဆင့်ရှိတဲ့ပုဂ္ဂိုလ်။အလယ်တန်းအဆင့်ရှိတဲ့ပုဂ္ဂိုလ်ကြတော့ အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရေးတွေထင်မြင်နိုင်လောက်တဲ့ဝိပဿနာဉာဏ်နဲ့ပြည့်စုံရမယ်လေဒါအဆင့်နောက်အထက်တန်းအဆင့်ကြတော့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့ဒီအမှန်တရားတွေကိုကိုယ်ဉာဏ်နဲ့သိမြင်နိုင်အောင်ကြင်ကြံပွားများအားထုတ်ပြီးဖြစ်ရမယ်အဲ့ဒါအထက်တန်းအဆင့်အဆင့်ဘယ်နှဆင့်လဲ သုံးစင်ကဲဒီတော့ဒါလေးကိုဘုန်းကြီးတို့ယောဂီများမှတ်တမ်းလေးယူထားရအောင်လိုက်ဆိုလိုက်ကြအောက်တံမူလဗုဒ္ဓဘာသာအောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သည့်ပေရှာအလေထင်လင်းမြင်ရှင်းလက္ခဏာ အထက်တန်း၄ကံမြင်သစ္စာဒါဗုဒ္ဓဘာသာရဲ့အဆင့်၃ဆင့်ကိုခွဲပြထားတာအောက်တန်းမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာအောက်တန်းမူလတန်းဗုဒ္ဓဘာသာဟာ ကံကံဤအကျိုးကိုယုံကြည်မှုဆိုတဲ့ကမ္မတက္ကတာတမဋိဋ္ဌိဉာဏ်ကိုပိုင်ရှိရမယ်တဲ့ကံကိုပိုင်ရှိမြင်သိပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအလေတံဗုဒ္ဓဘာသာကြတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကြီးတွေထင်လင်းရမယ်လက္ခဏာကြီးတွေမြင်ရ အခုတရားအထုတ်နေတဲ့ပုဂ္ဂိုလ်များအတွက်ပြောရမယ်ဆိုရင်အောက်ထက်ဥဒယပယဉာဏ်ကို ရောက်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နေသဒုက္ခအနတ္တသဘောမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောဒီသဘောတွေကိုဉာဏ်သက်ဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလေတန်းဗုဒ္ဓဘာသာပဲ။ဘာဗုဒ္ဓဘာသာလဲ။အေးအလေထင်လင်းမြင်ရှင်းလက္ခဏာ အထက်တန်း၄ကံမြင်သစ္စာကဲဆုကြည့်လိုက်ပါဦးများအောက်တန်းမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သည့်ပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအထက်တန်း၄ကံမြင်သစ္စာနောက်တစ်ခါ အောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအထက်တန်းလေးကံမြင်သစ္စာဒီတော့ဗုဒ္ဓဘာသာမှာအဆင့်၃ဆင့်အနေအားဖြင့် မူလတန်းဗုဒ္ဓဘာသာရဲ့အလယ်တန်းဗုဒ္ဓဘာသာရဲ့ထက်တန်းဗုဒ္ဓဘာသာလို့အဆင့်၃ဆင့်ရတယ်ဘယ်နှဆင့်ပါလိမ့်မလဲဟေးအဆင့်၃ဆင့်ဒီတော့မူလတန်းဗုဒ္ဓဘာသာဆိုတာဘာတွေပြည့်စုံရမှာလဲဆိုရင် ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်နဲ့ပြည့်စုံရမယ်ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်ဆိုတာကကံကံဤအကျိုးကိုယုံကြည်တဲ့ဉာဏ် ဘာရဲ့အကျိုးကိုယုံကြည်တဲ့ညာလဲဒီကံကံဤကျိုးကိုယုံကြည်တဲ့ဉာဏ်ကို ပါဠိလို ကမ္မတက္ကတာ သမာဓိဋ္ဌိဉာဏ်အဲ့ဒီဉာဏ်အခြေခံယောဂီတို့ရှိရမယ်ဗုဒ္ဓဘာသာဝင်မှာအဲ့တော့ဒီကံကံဤကျိုးကိုယုံကြည်မှုဆိုတဲ့ကမ္မတက္ကတာသမာဓိဋ္ဌိဉာဏ်အခြေခံနဲ့ပြည့်စုံနေပြီ ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဗုဒ္ဓဘာသာတယောက်ပါပဲဒါပေမဲ့ အစင်းမြင့်ဗုဒ္ဓဘာသာလားအစင်းနိဗ္ဗုဒ္ဓဘာသာလားမူလတန်ဗုဒ္ဓဘာသာအစင်းပဲဒီတော့ကံတရားနဲ့စပ်ပြီးတော့ဘုန်းကြီးတို့ယောဂီများကောင်းတာပြုလုပ်လို့ရှိရင်မျက်မှောက်မှာပဲလှုပ်လို့မျက်ွယ်မှာပဲလှုပ်လို့ကောင်းကျိုးတွေရမယ်လို့ယုံကြည်တာကောင်းတာပြုလုပ်လို့ရှိရင် မျက်မှောက်မှာပဲလှုပ်လို့မျက်ွယ်မှာပဲလှုပ်လို့ အဲ့ဒီမှာပြုလုပ်လို့ရှိရင်ကောင်းကျိုးရမယ်လို့ယုံကြည်တာမကောင်းတာပြုလုပ်လို့ရှိရင်ဒီတိုင်းပဲမျက်မှောက်မှာပဲလှုပ်လို့မျက်ကွယ်မှာပဲလှုပ်လို့မကောင်းကျိုးတွေရရှိလိမ့်မယ်ဆိုးကျိုးတွေရရှိလိမ့်မယ်လို့ယုံကြည်တာအဲလိုယုံကြည်မှုကိုကာမတက္ကတာတမာဒိဋ္ဌိညာဘာညာမာတယ်လေကဲဒီတော့ဒီကံနဲ့ပတ်သက်ပြီးတော့၃မျိုးဒီနေရာမှာဟောထားတာရှိပါတယ် ကောင်းတာပြုလုပ်ရင်လည်းပဲ၃မျိုးမကောင်းတာပြုလုပ်ရင်လည်းပဲဘယ်နှမျိုးလဲ၃မျိုးကောင်းတာပြုလုပ်ရင်၃မျိုးဆိုတာကကိုယ်နဲ့လုပ်တဲ့အလုပ်ဒါကို ပါဠိလိုကာယကံလို့ခေါ်တယ်။ဘာနဲ့လုပ်တဲ့အလုပ်လဲ။ဒီကိုယ်နဲ့လုပ်တဲ့အလုပ်ကိုကာယကံနှုံးနဲ့ပြောတဲ့အလုပ်ကိုပါတယ်လေ။ဝစီကံဘုန်းကြီးတို့ကိုယ်နဲ့လုပ်တယ်ဆိုတာကတော့ကုသိုလ်ကောင်းမှုနဲ့ဆက်လို့ရှိရင်အခုဘုန်းကြီးတို့ဒီမှာ တောက်ရည်အိုးလေးတွေရေကုံသွားတာတွေ့ရင်မနေတတ်မထိုင်တတ်တောက်ရည်အိုးလေးတွေကိုရေအိုးလေးတွေလဲတခါရေကွက်ကလေးတွေမတန်ရှင်းတာတွေ့လို့ရှိရင်ရေကွက်ကလေးတွေဆေးကြောဟောဓမ္မယုံပေါ်မှာမတန်ရှင်းမှုဖုံလေးတွေအမှိုက်ကလေးတွေတွေ့လို့ရှိရင်တပည့်စီလေးကန်ပြီးလှဲဒါကိုယ်နဲ့ပြုတဲ့ကာယကံဒါကာယကံအမှုတွေခေါ်တယ်ဟောဒါကကောင်းတဲ့အမှုလေ မကောင်းတဲ့အမှုကြတော့ဘယ်လိုလဲသူတစ်ပါးရဲ့ပစ္စည်းလေးတွေတွေ့ရင် ဥမာအဖြစ်ဖဏကလေးဆိုရင်ဒီဖဏကလေးလိုချင်နေပြီလိုချင်နေပြီဆိုရင်အဲ့ဒီမှာဒီဖဏလေးကိုဒီနာကနေပြီးတော့တနေရာလေးကိုရွှေ့ပြီးတော့မမြင်ကွယ်ရာရွှေ့ပြီးရွှတ်ထားလိုက်ဟိုဘုကောကဖဏပြောက်တယ်ဆိုပြီးလက်ရှာတယ်သူ့နေရာမှာမတွေ့တော့သွားပြီးပျောက်သွားပြီးဆိုပြီးမရှာတော့ဟောသူကတနေရာလေးရွှေ့ပြီးတော့နေရာပြောင်းပြီးထားရင်ကနေပြီးတော့ဟောတကူကူနဲ့အိတ်ကလေးနဲ့သုံးမုတ်ချင်းလေးနဲ့ထက်အိမ်ကလူလာရင်အဲ့ဒီဟာလေးကိုထည့်ပေးလိုက်တချို့ကအဲ့ဒါတွေရှိတယ်နော် တရားရိပ်တံမှာများအမလေးသူတော်ကောင်းတွေကြီးတဲ့နေတယ်လို့ကြီးတယ်အောင်းမေ့မနေနဲ့အဲ့ဒီပုဂ္ဂိုလ်များကဟာဒီမှာရိပ်တာထဲမှာဒါမျိုးလုပ်ရတာအလွယ်ဆုံးမှလားဆိုတာသူတို့ကသိသိတဲ့အတွက်ကြောင့်မို့အဆက်အဆက်လှုပ်ထားပြီးတော့အင်္ဂါလူလာလိုက်ဒီကစောစောကလူယူထားတာလေးကောက်ပြီးထည့်ပေးလိုက်ပါသွားလိုက်ဒီမှာရှာမတွေ့ဘူးလေဟိုကပြောက်တဲ့ပုဂ္ဂိုလ်ကတော့နောက်ရက်လာလဲနောက်အချိန်တရားတက်ရင်တော့မှားသွားတာထင်ပါရဲ့ပြန်ပြန်ပါလာမယ်ထင်ပြီးရှာကြည့်မတွေ့ဘူး နောက်တခါပြန်ပြီးဆရာကြီးမတွေ့ဘူးအဲ့လိုနဲ့ပဲစိတ်ကိုဆူပြဩပါသွားပြီနောက်တရံထုတ်စီပြန်ကောင်းတဲ့အရာလေးဆိုရင်တခါဒီလိုပဲလုပ်ပြန်တယ်ဒါကခဏကိုပြောတာနောက်တခြားအဝတ်အထည်တွေလည်းအများကြီးကြံနေတဲ့ထီတွေပါတွေဒီမှာလွယ်တာတွေဟူသမျှအဲ့ဒီလိုနဲ့ဆောင်ရွက်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီလိုမကောင်းမှုတွေကိုယ်တိုင်ပြုလုပ်တာဆိုရင်ကာယကံပဲပါပါလိမ့်မလဲဗျာအေးကောင်းတာပြုတာလည်းကာယကံပဲမကောင်းတာပြုတာလည်းကာယကံပဲဟောနှုံးနဲ့ပြောဆိုတာ နှုတ်နဲ့ပြောဆိုတာကြတော့ဝစီကံပါပါလိမ့်မလဲအေးဝစီကံဆိုတာကဟောကုသိုလ်ရှင်များမိမိတို့တူတန်းထားတာလေးတွေကိုဥမာအဖြစ်ဖြော်ရည်ညံ့နေပိုင်းမှာအေးလှူတယ်ဆိုရင်ကိုယ်တိုင်ကိုကြအေးလေးကိုတောက်ပါအောင်ဖုံးပေးပါအောင်သုံးဆောင်ပါအောင်စသည်ဖြင့်နှုတ်နဲ့ပြောဆိုတာဒါဝစီကံခေါ်တယ်အဲမကောင်းတဲ့သူတစ်ပါးရဲ့အတင်းတွေကိုချတာလည်းပဲဘာကံပါလိမ့်မလဲဝစီကံပဲဒါနှုတ်နဲ့ပြောဆိုတာကဝစီကံစိတ်နဲ့ကြံစီတာက မနောကံစိတ်နဲ့ကြံစည်တာပါလေမနောကံစိတ်ထဲမှာဩမနေ့ကဆိုရင်အာယုံပါလေးလှူလိုက်ရရင်ကောင်းမလဲသို့မဟုတ်မပြန်ခင်လေးမှာဖြော်ရည်လေးတိုက်ရင်ကောင်းမလားအေးအေးကရင်ကောင်းမလားဘာကျွေးရင်ကောင်းမလဲစသည်ဘာလှူရင်ကောင်းမလဲဒီလိုကြံစည်နေတာဟာကောင်းတဲ့ကြံစည်ဆိုရင်လည်းပဲမနောကံပဲကောင်းတဲ့အကြံစီတွေကြံစီတာ မကောင်းတဲ့အကြံစီတွေသူတစ်ပါးတွေကိုညှင်းဆဲခြင်းတာသူတစ်ပါးတွေကိုဘလူး ပြောဆိုခြင်းသာစသည်ဖြင့်ပေါ့လေအဲဒီလိုမကောင်းတဲ့အကြံစီတွေကြံစီတာလည်းပဲမနောကံပဲဒါကြောင့်ဒီနေရာမှာ ကောင်းတာလုပ်ရင်လည်းပဲဘယ်နှမျိုးလဲ၃မျိုးမကောင်းတာပြုလုပ်လို့ရှိရင်လည်းဘယ်နှမျိုးလဲ၃မျိုးပဲအဲဒီတော့အဲ့ဒီ၃မျိုးပဲရှိတယ်အဲ့ဒီအလုပ်ကကောင်းတာနဲ့မကောင်းတာဒီနှမျိုးပေါ့ကောင်းတာပြုလုပ်လို့ရှိရင်အဲ့ဒီကံကိုကုသိုလ်ကံလို့ခေါ်တယ်ဘာကံလို့ခေါ်ရင် ကုသိုလ်ကံအဲ့ဒီကုသိုလ်ကံကကောင်းကျိုးရမှာလားဆိုးကျိုးရမှာလားကောင်းကျိုးရမကောင်းတာပြုလုပ်တဲ့ပုဂ္ဂိုလ်ကြတော့ပါကျိုးရမလဲဟေးမကောင်းကျိုးဆိုးကျိုးကိုဝယ်ရမယ်အဲ့ဒါဘာနဲ့တူတယ်လဲဆိုတော့ပဲ့တင်တံများနဲ့တူတယ်တဲ့ကဲဦးဇင်းလေးကြည့်ထိုင်လေပဲ့တင်တံများနဲ့တူတယ်တဲ့ပဲ့တင်တံဆိုတာကကိုကနေပြီးတော့အတန်တစ်ခုပေါ့ လှိုင်ကောင်းပဲဖြစ်စေတိုးထဲမှာပဲဖြစ်စေပေါ့နော်အဲ့ဒီမှာလှိုင်ကောင်းထဲမှာဖြစ်ဖြစ်တခါတဲ့တောအုပ်ကြီးကြီးတဲ့တောအုပ်ထဲမှာပဲဖြစ်ဖြစ်အတန်ပြုတ်ကြည့်လိုက်ဟေးလို့အတန်လေးပြုတ်လိုက်လို့ရှိရင်အဲ့ဒီအတန်ဟာမိမိစီပြန်ပြီးတော့မလာဘူးလားလာတယ်ကိုယ့်ရဲ့အတန်ဟာကိုယ့်စီပြန်လာတာနော်တကယ်လို့ကိုကနေပြီးတော့သူတော်ကောင်းကြီးရေလို့ခေါ်လိုက်ရင်ဟိုကအတန်ကလည်းပဲဘယ်လိုပြန်လာတယ် တကယ်လို့သူယုံမာကြီးရေလို့ခေါ်လိုက်ရင်ရောအတန်ကဘယ်လိုပြန်လာလဲအေးကိုယ်စီပြန်လာတာကိုပြုတဲ့ကံဟာဒီတိုင်းပဲအဲ့ဒီပဲ့တင်တာအတိုင်းပဲကိုပြုခဲ့တဲ့ကောင်းတဲ့ကံတွေပြုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ထံမှာကောင်းကျိုးတွေလာလိမ့်မယ်မကောင်းတာပြုတဲ့ပုဂ္ဂိုလ်မှာအဲ့ဒီကံကကိုယ်စီလာရင် မကောင်းကျိုးတွေလာလိမ့်မယ်ဒါကြောင့်ကိုထံကိုကာယကံကိုထံပြန် ပဲ့တင်တံမလွဲတထက်ထဲတဲ့ဆောင်းပုဒ်ကလေးကကဲဒါလေးဆိုကြည့်လိုက်ကိုကာယကံကိုကာယကံကိုထံပြန်ကိုထံပြန်ပဲ့တင်တံမလွဲတထက်ထဲပဲ့တင်တံမလွဲတထက်ထဲကိုကာယကံကိုကာယကံကိုထံပြန်ကိုထံပြန်ပဲ့တင်တံမလွဲတထက်ထဲပဲ့တင်တံ ဆိုကြည့်လိုက်ပါကိုဝစီကံကိုထံပြန်ပတင်တံမလွဲတထက်တယ် လိုက်ပါကိုမနောကကိုထံပြန်ပေတင်တံမလွဲတထက်သေး ကံဤအဖြစ်ကောင်းတာတွေပြုခဲ့ရင်မိမိထံမှာကောင်းကျိုးတွေလာမင်းမိမိကသူတော်ဘာကိုကောင်းတဲ့သူ့ရဲ့ကောင်းတဲ့ရင်လေးတွေချီးမွမ်းဂုဏ်တင်ပြောရင် ကိုယ့်ကိုယ်လည်းပဲအဲ့လိုဂုံတင်ချီးမွမ်းပြီးတော့ကိုယ့်ကိုပြောဆိုကြလိမ့်မယ်။ဟဲကိုကကောင်းတဲ့အကြံစီတွေကြံစီရင်လည်းပဲအဲ့ဒီမှာကိုယ့်ပေါ်မှာလည်းပဲအခြားအခြားပုဂ္ဂိုလ်တွေကကောင်းတဲ့အကြံစီကိုယ်တွေပဲကြံစီကြလိမ့်မယ်။ ဒီတိုင်းပဲကိုကပြုလုပ်မှုတွေဟာမကောင်းမှုတွေပြုရင်ကိုထံလည်းပဲမကောင်းမှုတွေလာလိမ့်ကိုကသူတော်ဘာကိုမကောင်းပြောရင်လည်းပဲကိုကိုမကောင်းပြောတဲ့ပုဂ္ဂိုလ်တွေလာလိမ့်မယ်ကိုကသူတော်ဘာကိုမကောင်းကြံရင်လည်းပဲကိုကိုသူတော်ဘာကမကောင်းကြံတာတွေမလာပေဘူးလားကိုပြုတဲ့ကံတွေဟာသူများစီသွားတာလားကိုစီပဲလာတာလားအေးအဲ့ဒီလိုကောင်းတာပြုရင်ကောင်းတဲ့ကံကောင်းတဲ့ကံကကောင်းကျိုးတွေရ မကောင်းတာပြုရင်မကောင်းတဲ့ကံအဲ့ဒီမကောင်းတဲ့ကံကမကောင်းကျိုးတွေရတယ်လို့ယုံကြည်တာကိုဒါကမ္မတက္ကတာတမာဒိဋ္ဌိဉာဏ်ဒီဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာမူလတန်ဗုဒ္ဓဘာသာအစစ်ပဲဗာဗုဒ္ဓဘာသာလဲဟေးမူလတန်ဗုဒ္ဓဘာသာအစစ်ပဲအဲ့ဒီမူလတန်ဗုဒ္ဓဘာသာအစစ်မှာ ကံနဲ့စပြီးတော့ပြောရရင်နောက်တာဘာတွေရှိသေးလဲဆိုတော့အတိတ်ကံရဲ့ပစ္စုပန်ကံရဲ့လို့နှမျိုးရှိပြန်တယ်။လောကကြီးထဲမှာအခုကြိုးပေးနေတာဟာဒါပဲအဓိကနှစ်ပါးပဲ။အတိတ်ကံရဲ့ဘာကံရဲ့လဲပစ္စုပန်ကံရဲ့အဲ့ဒီအတိတ်ကံဆိုတာကမိမိနောက်နောက်ကပြုခဲ့တဲ့ကံ။ဒီနည်းပြောရရင်ဟိုးဟိုဘဝကနောက်ဘဝကပြုခဲ့တဲ့ကံ။ဒီနည်းပြောရရင်အခုဒီဘဝမှာဆိုရင်လည်းပဲမိမိ ငယ်စဉ်ကသို့မဟုတ်ပြုခဲ့တဲ့ကံပေါ့ငယ်စဉ်ကပြုခဲ့တဲ့ကံအဲ့ဒီအတိတ်ကံဟာပိစုပန်ဘဝပဋိတန်ဒီအခါမှာပဋိတန်ဒီအကျိုးကိုတိုက်ရိုက်ဖြစ်စေနိုင်တယ်အတိတ်ကံဒီဘဝမှာလာပြီးတော့ပဋိတန်ဒီအကျိုးကိုတိုက်ရိုက်ဖြစ်စေနိုင်တယ်ပိစုပန်ဘဝပဝတ္တိအကျိုးကိုတော့ဘုန်းကြီးတို့အထောက်အပံ့လောက်ပဲဖြစ်စေနိုင်တယ်ဒါအတိတ်ကံပိစုပန်ဘဝပဝတ္တိခံမှာတော့ဖြင့် ပြစ္ဆုတ်ပံဘဝပေါ်တိအကျိုးကိုတော့ဖြင့်အထောက်အပံ့လောက်ပဲဖြစ်စေနိုင်။နောက်ဟောဒီပြစ္ဆုတ်ပံကံဆိုတာကယခုဒီဘဝပြုတဲ့ကံ။နောက်ဘဝကပြုခဲ့တာလားဒီဘဝပြုတာလား။ဒါပြစ္ဆုတ်ပံကံ။ခုဒီကနေ့ဘုန်းကြီးတို့ရှင်မင်းဝန်သာသနာရေးတံမှာဝင်ရောက်ပြီးတော့အခုတတိပတိလတွေနဲ့စင်ကြယ်စွာစောင့်နေစင်ကြယ်တဲ့တိလအခြေခံပြီးတော့တမာတိပညာကျင့်တရားတွေကိုကိုယ်တိုင်ကိုယ်ကြကျင့်ပွားအားထုတ်နေကြတယ် ဒါကောင်းတဲ့ကံနေလားမကောင်းတဲ့ကံနေလားအဲ့ဒီကံတွေကဟိုအတိတ်ကလုပ်ခဲ့တာလားအခုပစ္စုပန်ဘဝမှာလားဒီအခုလုပ်နေတာဒါပစ္စုပန်ကံခေါ်တယ်အဲ့ဒီပစ္စုပန်ကံကတော့ပစ္စုပန်အကျိုးကိုလည်းတိုက်ရိုက်ဖြစ်စေနိုင်တယ်အခုဘဝမှာလည်းအကျိုးပေးနိုင်တယ်ပေါ့နောင်ဖြစ်လာမယ့်အနာဂတ်ဘဝပဋိသင်္ဍေအကျိုးကိုလည်းပဲဒီပစ္စုပန်ကံကအကျိုးပေးနိုင်တယ်အခုမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကံတွေဟာ နောင်ဖြစ်လာမဲ့ဘဝကိုတိုင်းရိုက်ပဋိသန္ဓေအကျိုးကိုပေးသွားမယ်ဒီပြစ္ဆုတ်ပံဘဝမှာလည်းကိုလုပ်တဲ့ကံဟာနောက်ဘဝမှာအကျိုးပေးမှာမဟုတ်ဘူးဒီမျက်မှောက်ဘဝမှာလည်းအကျိုးမရဘူးလားကဲအခုဒီမှာတတိပံတရားဝိပဿနာတရားတွေမိမိတို့အားထုတ်နေတယ်အားထုတ်နေစဉ်မှာအခုစပြီးတော့အားထုတ်စစိတ်တည်ငြိမ်မှုမရသေးဘူးမရသေးတဲ့အခါကာလကြတော့ကိုပင်မစိတ်ပင်မမပင်မဘူးလားဒါပေမဲ့ကိုဟာဆရာသမားညွှန်ပြတဲ့အတိုင်းကြိုးစားပြီးတော့ တတိထဝိရစိုက်ပြီးရှုမှတ်လို့3ရက်က9ရက်9ရက်က9ရက်လောက်ရပြီဆိုတဲ့အခါကျတော့အလေးအကျင့်လေးရပြီစိတ်လေးတည်ငြိမ်သွားပြီဆိုတဲ့အခါကာလကြတော့အခုဘဝမှာပဲတရားအားထုတ်နေရတာကိုပင်မစိတ်ပင်မကိုစင်းရဲစိတ်စင်းရဲတွေမလွန်မြောက်ပေဘူးလားလွန်မြောက်ပြီးတော့ကိုရောစိတ်ရော မချမ်းသာပေဘူးလားအချို့ယောဂီပုဂ္ဂိုလ်များဆိုရင်9ရက်လောက်ဆိုရင်တမာရိရပြီချမ်းသာလိုက်တာ တချို့ယောဂီများဆိုရင်10ရက်လောက်ဆိုရင်အိုးတရားကိုမျက်စိတောင်မဖွင့်ကျင်တော့ထိုင်ထားတဲ့အထိုင်လေးဣရိယာပုလေးပြင်းကုန်မပြင်းကျင်တော့အဲ့ဒီလောက်ထိအောင်ရှုမှတ်နေရတာကိုရောစိတ်ရောချမ်းသာမှုတွေမရပေဘူးလားဒီပစ္စုပန်ကံကအခုပစ္စုပန်ဘဝမှာပဲချက်ချင်းအကျိုးမပေးဘူးလားဗျာချမ်းသာတဲ့အကျိုးတွေပေးတာပဲအနာဂတ်ဘဝမှာလည်းပဲပြိတ္တန်တွေအကျိုးကိုတိုင်းရိုက်ဖြစ်စေနိုင်တယ်တဲ့ဒါကြောင့်ကဘာပေါ်မှာရှိကြတဲ့အားလုံးလူတွေကိုလေ ကဘာပေါ်မှာရှိတဲ့လူတွေကိုအားလုံးဟောဒီအတိတ်ကံပစ္စုပန်ကံဆိုရဲဒီကံနှမျိုးနဲ့ဝေဖန်လိုက်လို့ရှိရင်လူပုဂ္ဂိုလ်၄မျိုးကွဲပြားသွားတယ်ဘယ်နှမျိုးကွဲပြားသွားလဲ၄မျိုးကွဲပြားသွားတယ်အဲ့ဒီမှာဟောဒီအတိတ်ကံပစ္စုပန်ကံဒီကံနှမျိုးနဲ့ခွဲခြားလိုက်ကဘာပေါ်မှာရှိတဲ့လူတွေအကုန်လုံးခွဲခြားလိုက်ဒီလိုမှမဟုတ်ဘူးဆိုရင်ကိုသိနေတဲ့လူတွေခွဲခြားကြည့်လိုက်ဒီအတိတ်ကံပြစ္ဆုတ်ပံကံဆိုတဲ့ကံနှမျိုးနဲ့ကွဲကြလိုက်ရင်အဲ့ဒီလူပုဂ္ဂိုလ်တွေ၄မျိုးကွဲသွားတယ် နံပါတ်1ကအတိတ်ကံရောပစ္စုပန်ကံမှာကောင်းတဲ့သူတဲ့နံပါတ်1နံပါတ်2ကအတိတ်ကံကောင်းပြီးတော့ပစ္စုပန်ကံညံ့တဲ့သူနံပါတ်3ကအတိတ်ကံညံ့ပြီးတော့ပစ္စုပန်ကံကောင်းတဲ့သူနံပါတ်4ကအတိတ်ကံရောပစ္စုပန်ကံရောညံ့တဲ့သူလို့ပုဂ္ဂိုလ်၄ဘယ်နှမျိုးလဲ၄မျိုးအဲ့တော့နံပါတ်1ပုဂ္ဂိုလ်ကိုဝေဖန်ကြည့်အတိတ်ကံလည်းကောင်းတယ်ပစ္စုပန်ကံလည်းကောင်းတယ် အတိတ်ကံကောင်းတဲ့ပုဂ္ဂိုလ်ဟာယခုဘဝပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့မိဘတို့ရဲ့အိမ်မှာလာပြီးလူဖြစ်ရတယ်ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့မိဘတွေရဲ့အိမ်မှာလာပြီးတော့လူဖြစ်ရတဲ့ပုဂ္ဂိုလ်ဟာအတိတ်ကံဆိုးတာလားအတိတ်ကံကောင်းတာလားအတိတ်ကံကအခုဒီပြစ္ဆုတ်ပံဘဝမှာလာပြီးတော့ဟောပဋိသင်္ဍေအကျိုးလာပေးတယ်တကယ်လူချမ်းသာရဲ့မိဘတွေရဲ့ချမ်းသာတဲ့မိဘတွေရဲ့မှာလာပြီးတော့လာပေါက်ဖွားတယ်လာလူဖြစ်ရတယ် အဲ့ဒီမှာအဲ့ဒီအချိန်ကလူဖြစ်လို့မွေးလာတဲ့အချိန်ကစပြီးတော့မသေးခင်စัจ जा ပေါ့အဲ့ဒီမသေးခင်စัจ जा ကာလမှာကြီးပွားချမ်းသာကြောင်းဖြစ်တယ်ပညာသင်ကြားမယ်တရားသဖြင့်ဥစ္စာရှာပွေမယ်မိတ်ဆွေကောင်းနဲ့ပေါင်းတင်ခြင်းမိမိကိုယ်ကိုအမှားမတွေ့အောင်ထိန်သိမ်းခြင်းစတယ်ပစ္စုပန်ကြီးပွားကြောင်းတွေကို ပြုလုပ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကြီးပွားချမ်းသာသူများကြီးပွား ချမ်းသာသူမဖြစ်နိုင်ပေဘူးလားဗျာဟောဒီဘဝမှာလည်းပဲជីវွားချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ဟောမိဘလက်ထက်မှာလည်းပဲချမ်းသာတယ်မိမိဘာသာမိမိဘဝထူထောင်ရတဲ့အခါမှာလည်းပဲချမ်းသာမြဲချမ်းသာတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအတိတ်ကံရောပစ္စုပန်ကံရော ကောင်းတဲ့ပုဂ္ဂိုလ်ကဲမိဘဘဝမိဘနဲ့အတူနေစဉ်တုန်းကချမ်းသာတယ်တချို့ပုဂ္ဂိုလ်မိဘလည်းမရှိရောဘာဖြစ်သွားလဲဆင်းရဲသွားတာမရှိဘူးလား ကဲမိဘတွေလက်ထက်မှာလည်းကိုချမ်းချမ်းသာသာနေရတယ်ကိုဘဝမှာလည်းကိုမွေးပွားလာတဲ့အချိန်ကစပြီးတော့မသိခင်စัจ जा မှာကိုဟာပညာသင်ကြားမယ်အတတ်ပညာတွေသင်ကြားမယ်စီးပွားရေးတွေမမကံကတမအာဇီဝအနေအချင်းရောင်းဝယ်ဖောက်ကားမယ်အပေါင်းအသင်းကောင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းသင်းမယ်မိမိကိုယ်ကိုအမှားမတွေ့အောင်ထိမ့်သိမ့်မယ်ဒီပြစ္ဆုတ်ပံကြီးပွားကြောင်းတွေကိုကိုဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ဒီပြစ္ဆုတ်ပံဘဝမှလည်းပဲချမ်းသာ နေတယ်ဆိုရင်အတိတ်ကံရောပြစ္ဆုတ်ပံကံရောဒီပုဂ္ဂိုလ်ကောင်းသလားမကောင်းဘူးလား ဲအဲ့လိုပုံကိုမျိုးတွေရောမိမိတို့မျက်မှောက်မှာမတွေ့ရဘူးလားတွေ့ရတယ်နော်တချို့ပုဂ္ဂိုလ်အတိတ်ကံလည်းကောင်းတယ်ပြစ္ဆုတ်ပံကံလည်းကောင်းတယ်နောက်နံပါတ်2အတိတ်ကံကောင်းလို့ချမ်းသာတဲ့မိဘတွေရဲ့အိမ်မှာလာပြီးတော့လူဖြစ်ရတယ်သားသမီးလာဖြစ်ရတယ်အတိတ်ကံကောင်းလို့ဒါပေမဲ့လို့မွေးဖွားလာတဲ့အချိန်ကစပြီးမသိမိစัจ जा မှာပညာသင်ကြားခြင်းနောက်ပြီးတော့တရားသဖြင့်ပစ္စည်းဥစ္စာရှာဖွေခြင်းမိတ်ဆွေကောင်းနဲ့ပေါင်းသင်ရခြင်း မိမိကိုယ်ကိုထိမ့်သိမ်းခြင်းစတဲ့ပြစ္ဆုတ်ပံကြီးပွားကြောင်းတွေကိုမပြုတ်လို့လို့မိမိရဲ့လက်ထက်မှာမိဘတွေမရှိတော့မိဘရဲ့အမွေတွေမိမိရလိုက်တယ်အဲ့ဒီမိမိရဲ့လက်ထက်မှာမိမိကအဲ့ဒီချမ်းသာကြောင်းဖြစ်တဲ့ချမ်းသာကြောင်းဖြစ်တဲ့မိမိလက်ထက်မှာပေါ့လေအဲ့ဒီလိုကြီးပွားချမ်းသာကြောင်းဖြစ်တဲ့ပြုတ်လို့မှုတွေပြစ္ဆုတ်ပံပြစ္ဆုတ်ပံကံတွေကိုဆက်ပြီးတော့မပြုတ်လို့ဘူးဆိုရင်မိမိလက်ထက်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲသွားလို့ရှိရင်အတိတ်ကံကောင်းပြီးတော့ပြစ္ဆုတ်ပံကံကြတော့ဘာဖြစ်လဲ ညံ့တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့လက်ထက်မှာနော်ကိုပြစ္ဆုတ်ပံပြုတ်လုတဲ့ပြုတ်လုမှုကြီးဟာအားလုံးအဆင်မပြေဘူးအလွဲကျော်တွေဖြစ်ပြီးတော့ကိုဟာစီးပွားရေးတွေကြဆုံးပြီးတော့ဆင်းရဲသွားရင်အဲ့ဒီပုဂ္ဂိုလ်ဟာအတိတ်ကံကောင်းလို့မိဘချမ်းသာတဲ့မိဘလက်ထက်မှာရောက်တယ်ချမ်းသာတဲ့အမျိုးတွေမှာရောက်ပြီးလူဖြစ်တယ်ဒါပေမဲ့ပြစ္ဆုတ်ပံကံညံ့တဲ့အတွက်ကြောင့်မိမိရဲ့လက်ထက်ကြတော့အဲ့ဒီပုဂ္ဂိုလ်စီးပွားဥစ္စာတွေဘာဖြစ်သွားလဲဆင်းရဲသွားတယ်အဲ့ဒါပစ္စုပန်ကံကောင်းလို့လားညံ့လို့လား သည်နံပါတ်1ပဋိက္ခကောင်းပြီးပစ္စုပန်ကညံ့တဲ့ပုဂ္ဂိုလ်နောက်တကနံပါတ်3အတိတ်ကညံ့ပြီးတော့ပစ္စုပန်ကကောင်းတဲ့ပုဂ္ဂိုလ်မရှိဘူးလားဗျာအတိတ်ကညံ့နေဆိုတာဆင်းရဲတဲ့မိဘအိမ်မှာလာပြီးတော့လူဖြစ်ရတာတချို့ပုဂ္ဂိုလ်တွေဆင်းရဲတဲ့မိဘအိမ်မှာလာပြီးလူဖြစ်ရတယ်လူဖြစ်လာလို့မွေးဖွားလာတဲ့အချိန်ကစလူဖြစ်လာတဲ့တိတတ်တဲ့အချိန်ကစပြီးတော့မသေးမီစัจ जा မှာ အတတ်ပညာတွေသင်ကြားတယ်အတတ်ပညာတွေသင်ကြားတယ်ကောင်းရောကောင်းဝယ်နေအပြင်တရားသဖြင့်ပစ္စည်းဥစ္စာကြီးရှားပွေတယ်မိစေကောင်းနဲ့အပေါင်းသင်ရမိမိကိုယ်ကိုအမှန်မတွေ့အောင်လူဆိုးလူမိုက်နဲ့မပေါင်းသင်ဘူးအဲဒီလိုပြစ္ဆုတ်ပံကြီးပွားကြောင်းတရားတွေကိုသူဆက်လက်ပြီးတော့ပြုလုပ်သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာဒီပြစ္ဆုတ်ပံဘဝမှာမချမ်းသာနိုင်ပြီဘူးလားအေးအဲ့လိုပြစ္ဆုတ်ပံဘဝမှာမိမိကကိုယ်တိုင် ကိုအားကိုကိုးပြီးတော့ကိုဟာကိုကြိုးစားလို့ကြီးပွားချမ်းသာပြီမိဘလက်ထက်ကကိုမှဆင်းရဲတယ်မိဘကိုယ်၌ကလည်းဆင်းရဲတယ်ကိုလည်းဆင်းရဲတဲ့မိဘတွေကလောက်ဖြစ်လာဒါပေမဲ့လို့ကိုဘဝကိုတခါတည်းတိုးတက်အောင်ကြိုးစားတယ်ပညာဆိုရင်လည်းတတ်အောင်သင်ကြားတယ်ဇီဝဆိုရင်လည်းပဲတခါတည်းမဖြစ်မနေဇွဲနဲ့ကြိုးစားလုပ်လို့ပြစ္ဆုတ်ပံကံနေမိမိကပြုတ်လုပ်တဲ့အတွက်ကြောင့်မို့ဒီဘဝမှာချမ်းသာတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကအတိတ်ကညံ့ပြီးတော့ပြစ္ဆုတ်ပံကံကောင်းတဲ့ပုဂ္ဂိုလ် ပဋိကံတော့ဘာဖြစ်တယ်လဲပိစုပန်ကံကြတော့ကောင်းတယ်အဲ့လိုပုံကိုမျိုးတွေရောအခုဒီဘဝမှာမရှိဘူးလားအခုဒီဘဝတွေမှာလေတချို့ပုံကိုတွေဆင်းရဲလိုက်တာဒါပေမဲ့လို့သူတို့မိဘတွေလက်ထက်ကဆင်းရဲခဲ့ပေမဲ့မိမိတို့လက်ထက်သားတွေသမီးတွေလက်ထက်ကြတော့တခါလေကိုအားကိုကိုပြီးတော့ကိုဟာကိုစူးစမ်းကြအဲဒီမှာစူးစမ်းလို့စီးပွားဥစ္စာတွေတိုးတက်လာတဲ့ပုံကိုယ်တွေမရှိဘူးလားဗျာချမ်းသာလာတဲ့ပုံကိုယ်တွေမရှိဘူးလား ဟေးအဲ့လိုပုဂ္ဂိုလ်ကြီးဟာဒါအတိတ်ကံတော့ညံ့တယ်ဒါပေမဲ့ပြစ္ဆုတ်ပံကံကောင်းတဲ့ပုဂ္ဂိုလ်ကြီးအဲ့ဒါတွေကိုကြည့်မယ်ဆိုရင်ခုဘုန်းကြီးတို့တရုတ်ပြည်ကကလားပြည်ကလာကြတဲ့ပုဂ္ဂိုလ်တွေလေတရုတ်ပြည်ကလာကြတယ်ဆိုရင်လည်းပဲတချို့ပေါင်းပြီးစုပ်ကလေးနဲ့လာတာပဲကလားပြည်ကလာပြီဆိုရင်လည်းပဲလန်ကုတ်တီလေးဒါဘာမှအစုပ်ပြက်ကလေးနဲ့လာတာပဲဒါပေမဲ့ဒီရောက်တဲ့အခါကလည်းကြတော့ခုကြည့်လေဘုန်းကြီးတို့ယောဂီများတေချာကြည့်လေအခုကျောင်းဘဝဖြတ်ဖြတ်ပြီးတော့အော်အော်သွားတာတွေ့တယ်မို့လား ပါဝဲတယ်ညာဝဲတယ်ပါဝဲတယ်ညာဝဲတယ်ဆိုတာဘာကောင်းနေလဲအဲ့ဒီကောင်းနေကြည့်ကလားတွေဒါပေမဲ့သူတို့နေရာသွားကြည့်နော်အခုဒီမှာသာစုပ်ပြတ်ပြီးတော့နေတာဟောသူတို့နေရာကြတော့အမကောင်းကောင်းမွန်မွန်အဲ့ဒီလိုနဲ့စူရင်ဆောင်းရင်နဲ့ကြိုးပွားကြိုးစားလိုက်တာကြတော့ဟောကလားတထေးကြီးတွေမဖြစ်ပေဘူးလားတရုတ်တထေးကြီးတွေမဖြစ်ပေဘူးလားဟိုကနေပြီးတော့သူတို့နိုင်ငံကနေတခါလေကိုယ်နိုင်ငံနဲ့ခိုးဝင်လာတာအစုပ်ပြတ်နေဘာမှကိုမပါအောင်ဘာမှမပါဘူးလူလုံးသီးလာခဲ့တာ အခုဒီရောက်တဲ့အခါကာလကြတော့မှကိုအားကိုကိုကိုဟာကိုကြိုးစားကြတော့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေမဖြစ်ပေဘူးလားဗျာတရုတ်ကြီးကလည်းပေါက်ဖော်ကြီးဖြစ်ကလားကြီးကလည်းဘာဘူးကြီးဖြစ်အဲမှာချမ်းသာကြတယ်အေးအဲ့ဒါဘာလဲဆိုရင်အတိတ်ကညံ့နဲ့ပိစုတ်ပံကံဘာဖြစ်တယ်ကောင်းတယ်ခုဘုန်းကြီးတို့လည်းပဲဒီတိုင်းပဲလေဘုန်းကြီးတို့ယောဂီများလည်းဒီတိုင်းပဲကိုဘဝမှာကိုဟာကိုကြိုးစားမယ်ဆိုရင်ကြိုးစားတဲ့ပုဂ္ဂိုလ်တွေချမ်းသာမှုတွေမရနိုင်ပေဘူးလားငြိရနိုင်တယ်ဒါပေမဲ့ ဒီရောက်လာတဲ့ကလာတိုင်းတရုတ်တိုင်းချမ်းသာတယ်လို့ယူဆလို့ရပါမလားအကုန်လုံးချမ်းသာတာမဟုတ်ဘူးနော်တချို့လည်းပဲပြစ္ဆုတ်ပံချမ်းသာမှုတွေဘလောက်ပဲကြိုးစားကြိုးစားဒါပေမဲ့အတိတ်ကံရဲ့ထောက်ပံ့မှုလေးအထောက်ပံ့မရလို့ရှိရင်ဘယ်လိုမှမရဘူးတချို့ကလားတွေလည်းကြိုးစားတာပဲမရဘူးတချို့တရုတ်တွေလည်းကြိုးစားပြီးရှာတာပဲမရဘူးအဲအတိတ်ကံလေးနည်းနည်းတော့အထောက်ပံ့တော့ပါဖို့ရမလိုရဘူးလားဗျာအေးအတိတ်ကံလေးပန်းလာပြီဆိုရင်ပြစ္ဆုတ်ပံကံနဲ့ တခါလေစူးစမ်းလိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်သွားတာပဲနံပါတ်3နောက်တစ်ခါနံပါတ်4ကအတိတ်ကံနဲ့ညံ့အတိတ်ကညံ့တဲ့အတွက်ကြောင့်ဆင်းရဲတဲ့မိဘတွေရဲ့ဝမ်းတိုက်ဝမ်းကြတိုက်မှလာပြီးတော့လူဖြစ်ရဆင်းရဲတဲ့မိသားစုတွေမှလာပြီးလူဖြစ်ရမွေးလာတဲ့အချိန်ကစပြီးတော့နောက်ဆုံးသေတဲ့အချိန်ထိအောင်ပေါ့ဗျာအဲ့ဒီအချိန်ထိအောင်ပြစ္ဆုတ်ပံကြီးပွားကြောင်းချမ်းသာကြောင်းလုပ်ကိုလေဘာမှမလုပ်ဘူး ဘာမှမလုပ်တဲ့အတွက်ကြောင့်မိမိလက်ထက်မှလည်းပဲဆင်းရဲမြဲဆင်းရဲနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်များဟာအတိတ်ကံလည်းညံ့ပစ္စုပန်ကံလည်းဘာဖြစ်လဲညံ့တဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့လိုပုဂ္ဂိုလ်မျိုးတွေရော မရှိဘူးလားမိဘလက်ထက်မှလည်းဆင်းရဲကောမိမိတို့ဘဝမိမိတို့လက်ထက်မှလည်းပဲဆင်းရဲအဲ့လိုဆိုရင်အတိတ်ကံရောပြစ္ဆုတ်ပံကံရောညံ့တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဒါကြောင့်ဒီပြစ္ဆုတ်ပံကံအတိတ်ကံနှမျိုးနဲ့ ခွဲခြားလိုက်မယ်ဆိုရင်လောကမှာပုဂ္ဂိုလ်ဘယ်နှမျိုးရသွားတယ်။အဲ၄မျိုးရသွားတယ်။အဲတော့ဒီကံကံ၏အကျိုးကိုကောင်းတာပြုရင်ကောင်းတဲ့ကံဒီကောင်းတဲ့ကံကောင်းကျိုးရဆိုးတာပြုရင်ဆိုးတဲ့ကံဆိုးတဲ့ကံကဆိုးကျိုးရမယ်လို့ယုံကြည်မှုဆိုတဲ့ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်ရှိတဲ့ပုဂ္ဂိုလ်များကိုမူလတန်ဗါတဲ့လေဗုဒ္ဓဘာသာမူလတန်ဗုဒ္ဓဘာသာအဆင့်အဲဒီကံကံ၏အကျိုးနဲ့ဆက်ပြီးတော့ဘုန်းကြီးတို့ မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတာရှိပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးတန်ဝတိပြည်မွန်ဇေတဝန်ကျောင်းမှာတရင်သုံးပြီးတော့နေစဉ်အချိန်ခါကာလမှာတောတရားဆိုတဲ့ပုံနာကြီးတူရှိတယ်အဲဒီမှာတောတရားပုံနာကြီးဟာသိချမ်းသာတယ်အင်မတန်ကိုချမ်းသာတယ်ပုံနာကြီးကဒါပေမဲ့ဘလောက်ပဲချမ်းသာပေမဲ့လူလည်းပဲလှူဖို့တမ်းဖို့ဘယ်တော့မှမစင်စား သူတစ်ပါးကိုလည်းမပေးဘူးမကြွေးဘူးကိုယ်တိုင်လည်းပဲချိုးချံချွေတာပြီးတော့စားတယ်သူ့မှာသားလေးတစ်ယောက်ရှိတယ်သူ့ဘလူလင်ဆိုတဲ့သားလေးဘယ်သူပါလိမ့်မလဲသူ့ဘလူလင်တဲ့သူသားလေးအဲ့ဒီမှာဘာတွေအဆုံးအမပေးလေရှိတယ်လဲဆိုရင်သူဟာသူ့သားကိုသားရည်သူ့သားနဲ့တကွအားလုံးသူ့ရဲ့အလုသမားတွေအားလုံးပေါ့ ဘာနဲ့ဥမာပေးလဲဆိုရင်လှူမယ်တမ်းမယ်ဆိုရင်လည်းပဲတပြားပဲလှူလှူနှစ်ပြားပဲလှူလှူလှူရင်ရော့သွားတာပဲကိုယ်ပိုင်ပစ္စည်းတွေရော့သွားတာပဲဒါကြောင့်ခဏခဏလှူပါများရင်အများကြီးရော့သွားမယ်တဲ့ခဏခဏပေးပါများရင်အများကြီးရော့သွားမယ်တဲ့ဒါကြောင့်ဘာနဲ့တူတယ်လဲဆိုတော့မိမိတို့မျက်စင်းကြောင့်နဲ့တူတယ်တဲ့တချို့ကမျက်စိလေးတွေကိုညိုးနေအောင်မျက်စင်းကြောင့်လေးတွေတွေ့တွေ့ပြီးတော့မလိမ်ဘူးလားဗျာလိမ်ညာတယ်အဲ့ဒီမျက်စင်းကြောင့်နဲ့သူကဥပမာပေးတယ် မျက်စင်းကြောင့်လေးဟာတဲ့ပထမတော့အတုံးအကြီးကြီးပဲတဲ့ဒါပေမဲ့သွေးပံများတဲ့အခါကျတော့နဲနဲနဲနဲနဲနဲနဲနဲသွေးရင်နဲ့နောက်ဆုံးသေသေးသေးသေးပြီးတော့အဲ့ဒီမျက်စင်းကြောင့်လေကုံဆုံးသွားတယ်လို့ပဲတဲ့လှူပံများပေးပံများလို့ရှိရင်အဲ့ဒီလိုပဲကိုယ့်ရဲ့ပစ္စည်းဥစ္စာတွေကုံသွားလိမ့်မယ်တဲ့မင်းတို့ဘယ်တော့မှမလှူမတန်းကြနဲ့ဘယ်တော့မှမပေးမကမ်းကြနဲ့အဲ့ဒါသူ့ရဲ့တားပြီးပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုသူဆွဲလန်းပြီးပေးသွားတယ် သူ့သားပေါ်မှာသူဆွဲလန်းပြီးသေသွားတော့အိမ်မှာဗာကြီးလာဖြစ်တာတဲ့မနေ့ကတထေကြီးဒီကနေ့ဗာကြီးလဲလောကမှာမနေ့ကတထေကြီးဖြစ်ပေမဲ့ဒီကနေ့ခွေးကြီးဖြစ်နိုင်တယ်အဲ့ဒါတတိထားကိုပစ္စည်းနဲ့ကိုဖြစ်တာနော်ကိုပစ္စည်းကိုဆွဲလန်းပြီးတော့ဖြစ်သွားတာမနေ့ကတထေကြီးဒီကနေ့ခွေးကြီးဖြစ်အဲ့ဒါနဲ့ဘုရားရှင်ကိုတော်မြတ်ကြီးကသူ့ဘပုံသားကြီးကွယ်လွန်သွားပြီ ကွယ်လွန်သွားတဲ့အခါကာလကြတော့သူ့ဘပုံနာကြီးရဲ့သားကိုချွေချွတ်ရတော့မင်းအဲ့ဒါနဲ့မြတ်စွာဘုရားကအဲ့ဒီဒေါရရပုံနာကြီးရဲ့အိမ်ပေါင်းဝကိုလာပြီးတော့မြတ်စွာဘုရားဆွန့်ရတာအဲ့ဒီမှာခွေးကြီးကလေသူ့သားကထွက်ပြီးလှူမှာပေးမှာဆိုလို့အခါလေအဲ့ဒီခွေးကြီးကအတင်းဟောင်းလာပဲ။ဟိုမြတ်စွာဘုရားနဲ့တကွာတန်ခါတော်တွေတင်းဖိအောင်လာ။အဲ့လိုဟောင်းတဲ့အခါကလာကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဟဲ့တော်ရီယာမြတ်စွာဘုရားသိနေတယ်လေသူပုံသားကြီးကဖြစ်လာတယ်ဆိုတာမြတ်စွာဘုရားသိတယ်လေဟဲ့တော်ရီယာသင်ဟာပစ္စည်းဥစ္စာတွေဆွဲလန်းပြီးတော့သင်အခုတော့ခွေးကြီးဖြစ်နေရတယ်စသည်ဖြင့်မြတ်စွာဘုရား အမေးရှိတဲ့အခါကြတော့မှဟောငါအကြောင်းတွေကိုဂေါရမဗုဒ္ဓသိကုန်မှာပေါ့လားဆိုပြီးတော့ခွေးကြီးကမျက်ရည်ကြီးကြာပြီးတော့အဲ့ဒီမှာသူ နေနေနေကြပြပုံချသွားပြီးတော့ဝက်အဲ့ဒီခါမှာဟိုက သူ့ဘသူလင်ကသူအင်မတန်ချစ်တဲ့ခွေးကြီးခွေးကြီးကိုမြတ်စွာဘုရားကဒေါရိယဘုံသားကြီးလို့ပြောရတာလေအဲ့လိုလျှောက်ထားတဲ့အခါကလာကြတော့သူ့ဘလူလင်တဲ့သင်မယုံလို့ရှိရင်အဲ့ဒီခွေးကြီးနန်းကိုတွားပြီးတော့သင်သူ့ကိုပွတ်တန်ပြီးတော့မေးအဖေအဖေထားခဲ့တဲ့ရွှေအိုးကြီးတွေဘယ်နှမ်းမှာရှိပါလဲအဖေဘယ်နှမ်းမှာရွှေအိုးကြီးတွေမြုပ်ထားခဲ့ပါလဲတမ်းမှာအခုအကြက်တဲရှိနေပါရဲ့ အသုံးဆောင်လည်းလိုနေပါလေအဲ့ဒီအဖေအဖေမြုပ်ထားခဲ့တဲ့ရွှေအိုးကြီးတွေကိုတားကိုပြပါလို့ပြောပြောလို့ရှိရင်အဲ့ဒီပုံနာဒေါရိယပုံနာကဖြစ်တဲ့ခွေးကတင့်ကိုလမ်းညွန်ပြီးတော့အဲ့ဒီမှာသူ့လက်နဲ့ရက်ပြလိမ့်မယ်ရက်တဲ့နေရာတူရွှေအိုးတွေတွေ့လိမ့်မယ်မြတ်စွာဘုရားမင်းရှိတော်မှာအဲ့ဒီမှာသူ့ဘလူလင်ကအိမ်ပြန်သွားပြီးတော့ပုံနာရင်းသူ့ရဲ့ဖခင်ဝင်စားနေတဲ့ခွေးကြီးနဲ့မှသွားပြီးတော့ခွေးကြီးကိုပုတ်တတ် အဲ့ဒီမှာပုတ်တက်ပြီးတဲ့အခါကလာကြတော့မှအဖေအဖေတက်ရှိထင်ရှားရှိတော့ကတားအတွက်ရွှေအိုးကြီးတွေထားခဲ့တယ်ဆိုအဲ့ဒီရွှေအိုးကြီးတွေတားကိုလည်းဘာမှမပြောခဲ့ဘူးတားမှလည်းဘယ်မှမသိအခုအကြက်တည်းရှိနေပါတယ်အသုံးလုံးနေပါတယ်ဒါကြောင့်ဖေရဲ့တားကိုအဲ့ဒီရွှေအိုးကြီးတွေဘယ်နှထားတယ်ဆိုတာပြပါဆိုတော့မှအဲ့ဒီမှာကိုကြီးကတားလည်းပဲသူ့အကြောင်းသိသွားပြီမြတ်စွာဘုရားကနေပြောလိုက်ပြီဆိုတာသိတော့မှမျက်ရည်ကြီးကြာပြီးတော့ သူထားခဲ့တဲ့ရွှေအိုးတွေထားခဲ့တဲ့မြုပ်ခဲ့တဲ့နေရာတွေကိုလက်နဲ့သွားပြီးရက်ပြတာသုံးနေရအဲ့ဒီမှာရွှေအိုးတွေရတာအဲ့ဒီကြတော့မှမြတ်စွာဘုရားပေါ်မှာယုံကြည်ယုံကြည်လာတဲ့အခါကလည်းကြတော့သူ့ဘလူလင်ကမြတ်စွာဘုရားကိုလာပြီးတော့မင်းလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်မြတ်စွာဘုရားကိုမေးချမ်းမရစေလောကမှာလူတွေဟာလူချင်းတူပါလျက်ကဲနဲ့အချို့သောပုဂ္ဂိုလ်တွေက အသက်တူကြတယ်ဗျာတဲ့အချို့သောပုဂ္ဂိုလ်တွေကအသက် ရှည်ကြတယ်တဲ့အဲ့ဒါဘာကြောင့်အသက်တိုးကြရှည်ကြတာပါလေလူချင်းတူပါလျက်ခင်နဲ့အသက်တိုးတဲ့ပုဂ္ဂိုလ်ကတိုးတယ်အသက်ရှည်တဲ့ပုဂ္ဂိုလ်ကရှည်တယ်ဘာကြောင့်ပါလဲလို့အဲဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလျှောက်ထားတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ဘလူလင်တဲ့အာလောတ္တဝါတွေအသက်အတိုးတာရှည်တာကွဲပြားမှုရှိတယ်ဆိုတာအခြားကြောင့်မဟုတ်ပါဘူးတဲ့သူတို့ပြုတ်ခဲ့တဲ့ ကံကနေပြီးတော့ခွဲခြားပေးလိုက်တာဘာကခွဲခြားပေးလိုက်တာလဲအေးမိမိတို့ပြုခဲ့တဲ့ကံကနေပြီးတော့ခွဲခြားပေးလိုက်တာကမ္မံတတ္တိဝိပစ္စတိယရိဒံဟိနပဏိတတာယာတိကမ္မကံတိတတ္တိတတ္တဝါတို့ကိုဟိနပဏိတတာယအယုတ်အလံအမြတ်ဖြင့်အယုတ်အလံအမြတ်ဤအဖြစ်ဖြင့်ဝိပစ္စတိခွဲခြားဝေဖန်တတ်၏ကံကနေပြီးတော့ ကိုပြုတဲ့ကံအားလျော်စွာကောင်းတဲ့ဒါနာကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်ချမ်းသာတဲ့အမျိုးတွေသွားလိုက်ဒါနနည်းတဲ့ပုဂ္ဂိုလ်ဆင်းရဲတဲ့အမျိုးတွေခွဲခြားပေးလိုက်ကိုပြုတဲ့ကံကကိုယ့်ကိုခွဲခြားလိုက်တာကိုပြုတဲ့ကံကကိုယ့်ကိုမလုပ်ပေးတာလေခွဲခြားပေးလိုက်တာဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ဘာလူလင်တတ္တဝါတို့အပေါ်၌ကျင်နာမှုကင်းကွာလျက်ရဲရဲစစ်စစ် တတ္တဝါတွေပေါ်မှာတပ်ဖြန့်လေးရှိတဲ့ပုဂ္ဂိုလ်ဟာတဲ့မိန်းမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်တတ္တဝါတွေပေါ်မှာရဲဆက်ဆက်တတ်တဲ့ပုဂ္ဂိုလ်ဟာတည်တည်အချမ်းမဲ့မှာအပင်ငရဲသို့ကြာရောက်ရတယ်တတ္တဝါရဲ့အသက်ကိုတတ်ရင်တည်တည်အချမ်းမဲ့မှာဘယ်ကိုရောက်ရလဲအပင်ငရဲကိုကြာရောက်ရတယ်တကယ်လို့အဲ့ဒီပုဂ္ဂိုလ်ဟာတဲ့သူ့ရဲ့ကုသိုလ်ပံကံအထောက်ပံ့ကြောင့် ပင်ငရဲကလွတ်လို့လူပုံလူလောကလူဘဝမှာလူဖြစ်လာရလို့ရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်သူတစ်ပါးရဲ့အသက်ကိုတတ်ခဲ့တဲ့အတွက်ကြောင့်သူဟာအသက်တူရတတ်တယ်သူတစ်ပါးရဲ့အသက်ကိုတတ်ခဲ့ရင်ဘာဖြစ်တယ်အသက်တူတယ်သူတစ်ပါးရဲ့အသက်ကိုမတတ်လို့ရှိရင်အသက်ဘာဖြစ်လဲရှည်တယ်ဒီနေ့အသက်ရှည်တဲ့အသက်ရာကျော်ပုဂ္ဂိုလ်ကြီးတွေမရှိပေဘူးလားသူတစ်ပါးရဲ့အသက်ကိုမတတ်ခဲ့လို့ကိုယ်တီလာတွေလုံခြုံအောင်စောင့်ရှောက်ခဲ့လို့ သူတစ်ပါးရဲ့အသက်ကိုတတ်တဲ့ပုဂ္ဂိုလ်ဟာတချို့ပုဂ္ဂိုလ်ဘုံကြည်လို့ပါတယ်လေသက်မရှိသက်ရှိလို့ပါတယ်လေဘုံမကြည်တချို့ပုဂ္ဂိုလ်များသိချမ်းသာတာပဲပစ္စည်းဥစ္စာတွေတိုးတက်လိုက်တာဒါပေမဲ့အသက်ကြတော့ရှိရလားညာမရှိဘူးဒါဟာဘာကြောင့်လဲသူတစ်ပါးရဲ့အသက်ကိုဘာလုပ်ခဲ့လို့လဲအေးတပ်ဖြတ်ခဲ့တဲ့အတွက်ကြောင့်မို့အသက်တူတာဒါကြောင့်အဲ့ဒီဟာလေးကိုဘုန်းကြီးတို့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုသူ့ဘလူလင်ကအဲ့ဒီအကြောင်းအရာနဲ့စပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကိုမေးလျှောက်အဲ့ဒီမှာဘာကြောင့်အသက်ရှည်ရတာလဲဘာကြောင့်အသက်တိုးရတာလဲလူချင်းတူပါနဲ့ကဲနဲ့အချို့သောပုဂ္ဂိုလ်တွေကြတော့ယောဂအနာယောဂတွေများလိုက်တာဗျာလူချင်းတူပါနဲ့ကဲနဲ့အချို့သောပုဂ္ဂိုလ်တွေကြတော့အနာယောဂနဲတယ်ဗျာဘာကြောင့်မလိမ့်မလဲလျှောက်ပြန်နေအဲ့ဒီကံမလေးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတ္တဝါတွေကိုညှင်းဆဲလို့ရှိရင် အနာရောဂါများတယ်တတ္တဝါတွေကိုမလုပ်လို့ရှိရင်သေအောင်တော့မတတ်ဘူးညှင်းဆဲတာသေအောင်မတတ်ဘဲနဲ့ညှင်းဆဲလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအနာရောဂါများတယ်တကယ်လို့အဲ့ဒီတတ္တဝါတွေကိုမညှင်းဆဲလို့ရှိရင်အနာရောဂါဘာဖြစ်လဲနေတယ်ဟောမြတ်စွာဘုရားတဲ့အချို့သောပုဂ္ဂိုလ်တွေကြတော့ရုပ်ဆင်းအင်ကလှပ်ပလိုက်ကြတာအချို့သောပုဂ္ဂိုလ်တွေကြရုပ်ဆင်းအင်ကဆိုးဝါးလိုက်ကြတာဗျာ အဲ့ဒါဘာကြောင့်ပါလဲမြတ်စွာဘုရားမေးလျှောက်မြတ်စွာဘုရားကမေးလျှောက်အဲ့ဒီကံမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒေါသကြီးတဲ့ပုဂ္ဂိုလ်ဟာရုပ်ဆင်းအင်္ဂါမလှတာဘူးတဲ့ဖြစ်လျာဘဝဒေါသကြီးခဲ့တဲ့ပုဂ္ဂိုလ်ဟာရုပ်ဆင်းအင်္ဂါလှသလားမလှဘူးလားအေးဒေါသမရှိဘူးသူတစ်ပါးပေါ်မှာမေတ္တာအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်ဆိုရင်ဖြစ်လျာဘဝမှာရုပ်ဆင်းအင်္ဂါဘာဖြစ်လဲလှပါတယ်အဲ့ဒီလိုပေါ့ အဲ့ဒီမှာအစင်းစင်းအဲ့ဒါလေးတွေကိုဘုရားရှင်ကိုတော်မြတ်ကြီးကိုဘုရားပုံနာကြီးကသူ့ဘလူကင်းကမေးတယ်မြတ်စွာဘုရားကဖြေတယ်အဲ့ဒီကံရင်ကံဤအကျိုးပေါ့သောသောကပြောတယ်သူတစ်ပါးရဲ့အသက်ကိုတတ်ရင် သူလည်းအသက်ခံရတယ်အသက်တူတယ်သူတစ်ပါးကိုညှင်းဆဲရင်သူလည်းအနာရောဂါဘာဖြစ်လဲများတယ်မညှင်းဆဲရင်ယောဂကင်းတယ်ဟောမိမိတို့ကအမျက်ဒေါသတွေသူတစ်ပါးပေါ်မှာထွက်ရင် ရုပ်ဆင်းအင်ကမလှပါဘူး ဟေးတကယ်လို့သူတစ်ပါးပုံမှာမိမိကမေတ္တာပွားမယ်ဆိုရင်ရုပ်ဆင်းအင်ကကြည်လင်နဲ့တင့်တယ်တယ်ပေါ့ဟောသူတစ်ပါးရဲ့ချမ်းသာနေတာသူတစ်ပါးပုံမှာအချွေရန်နေများနေတာသူတစ်ပါးရဲ့ပညာတတ်တာရုပ်ဆင်းအင်ကလှတာကိုကိုကမနာလို့အိတ်သာတွေများလို့ရှိရင်တဲ့ကို့မှာအချွေရန်နေတတ်တယ်သာသမီမထွန်းကားတော့ကိုကိုဘယ်သူမှလောက်ကင်ပေးမဲ့လူမရှိတော့ချွေရန်နေတယ်သူတစ်ပါးရဲ့ ချမ်းသာနေတာတွေသူတော်ဘာတွေပညာတတ်နေတာတွေသူတော်ဘာတွေဥစ္စာပေါ်များနေတာတွေယာရုဂုံသိနေရှိနေတာတွေဒါတွေကိုကိုကဝမ်းမြောက်ဝမ်းသာမုရိတာပွားနေမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဖြစ်လျက်ဘဝတိုင်းမှာ အချွေရန်ပေါ်များတယ်။နောက်မြတ်စွာဘုရားတဲ့လူတွေဟာအတူတူပါပဲတဲ့လူချင်းတူပါလျက်ကဲနဲ့အချို့သောပုဂ္ဂိုလ်တွေကြတော့ချမ်းသာလိုက်တာဗျာတဲ့သုံးလို့မကုန်းလှူလို့မကုန်းစားလို့လည်းမကုန်းဘူးတဲ့ အချို့သောပုဂ္ဂိုလ်တွေကြဆင်းရဲလိုက်ကြတာတဲ့နေစရာလည်းမရှိစားစရာလည်းမရှိဝတ်စရာလည်းမရှိပလာဏတ်တိအဲ့ဒါဘာကြောင့်ပါလဲဗျာတဲ့လျှောက်ပြအဲ့တော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ဘာလူလင်မိမိရဲ့ပစ္စည်းဥစ္စာပေါ်မှာမစ်စေတာမဖက်ပဲနဲ့လွတ်လွတ်တရားတရားတက်တက်တန်တန်နဲ့မုဒ္ဒစာကြီးလွတ်လွတ်စွန့်ကျင်လှူဒန်းလို့ရှိရင်ပေးကမ်းလှူဒန်းလို့ရှိရင်ဖြစ်လျက်ဘဝတိုင်းမှာချမ်းသာတယ် မိမိရဲ့ပစ္စည်းဥစ္စာတွေပေါ်မှာမေစေတာဖက်ပြီးတော့မပေးရမလှူရမတန်းရဖြစ်လို့ရှိရင်သောသောကပြောတဲ့သူကဒေါရိယပုံနာကြီးကဲ့သို့ မနေ့ကတထေကြီးဒီကနေ့ပါကြီးဖြစ်နိုင်တယ်။အေးခွေးကြီးဖြစ်နိုင်တယ်။မနေ့ကအဲလူတန်းတဲ့ပုဂ္ဂိုလ်ကချမ်းသာကြွယ်ဝတယ်။မလူမတန်းခဲ့တဲ့ပုဂ္ဂိုလ်ကကိုပစ္စည်းတွေကိုကိုပုံမှန်ဆိုးလို့မလူပဲမတန်းခဲ့ပဲနဲ့ဒီပုဂ္ဂိုလ်တည်သွားလို့ရှိရင်ဆင်းရဲတဲ့ဘဝထဲမှာသွားပြီးတော့ဖြစ်ရတတ်တယ်။နောက်ပြီးတော့ အချို့ပုဂ္ဂိုလ်ကြီးဟာအမျိုးမြင့်မြတ်ကြတယ်အချို့ပုဂ္ဂိုလ်ကြီးကြတော့အမျိုးရုပ်ကြတယ်ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာတော့ပြင်အမျိုးခွဲကြတာမရှိပါဘူးဟိုအိန္ဒိယမှာတော့ပြင်မျိုးခွဲကြတာရှိတယ်မြင့်မြတ်တဲ့အမျိုးတဲ့နှိမ့်ကြတဲ့အမျိုးတဲ့အဲ့ဒီမှာလူမျိုးတွေခွဲခြားတာအဲ့ဒီမှာမြင့်မြတ်တဲ့အမျိုးရှိတဲ့ပုဂ္ဂိုလ်အမျိုးဆက်မြတ်တဲ့ပုဂ္ဂိုလ်တွေကအမျိုးဆက်နှိမ့်တဲ့ပုဂ္ဂိုလ်တွေကိုဘယ်လိုမှကိုတခါနဲ့လူနဲ့သူနဲ့တောင်ဆက်ဆံတာမဟုတ်ဘူး တကယ်ကိုနှိမ့်နှိမ့်ချာချာဆက်ဆံတယ်အဲဒီမှာကားပေါ်မှာလိုင်းကားပေါ်မှာတောင်မှအမျိုးသားနှိမ့်တဲ့ပုဂ္ဂိုလ်ကအရင်ရောက်ပြီးထိုင်ကုန်ထိုင်ဟိုကစမ်းပြင်းတဲ့ပုဂ္ဂိုလ်တက်လာရင်ထိုင်ကောထပေးရအဲမတ်တထရရတကယ်လို့အမျိုးသားနှိမ့်တဲ့ပုဂ္ဂိုလ်ဟာရုံးမှာအရာရှိဖြစ်နေဟိုကစမ်းပြင်းတဲ့ပုဂ္ဂိုလ်ဟာမင်းစီဖြစ်နေဘယ်တော့မှစာရီဘာရီဖိုင်တွဲတွေရုံးကန်းတဲ့တရားဝင်လာပြီးဇပွဲပေါ်မှာချမပေးဘူးအပေါက်ကနေလှမ်းပစ်ထည့်တယ်အဲ့ဒါ အမျိုးဆက်ဇန်းညက်တဲ့ပုဂ္ဂိုလ်ကငင်းစီဖြစ်နေတာနော်။ဘိုးကဇန်းနေတဲ့ပုဂ္ဂိုလ်ကတကယ်အရာရှိဖြစ်နေရင်တော့အဲ့ဒီလိုရဲ့။အဲ့ဒါကြောင့်မို့အဲ့ဒီမှာဇန်းနေဇန်းညက်နေသိခွဲခြားတာရှိတယ်အဲ့ဒီနိုင်ငံမှာ။ဘုန်းကြီးတို့ဒီမှာတော့ပြင်းဇန်းနေဇန်းညက်မရှိပါဘူး။ဒါကြောင့်အမျိုးဆက်မြင့်တဲ့ပုဂ္ဂိုလ်ဆိုတာမင်းမျိုးပေါ့ဗျာ။ပုံလားတကြွယ်မျိုးတထင်းမျိုးပေါ့။အဲ့ဒါမျိုးဆက်မြင့်။အမျိုးဆက်နေတဲ့ပုဂ္ဂိုလ်များကတော့ဖြင့်လက်လုံလက်စားအမျိုးတွေပေါ့။အဲ့ဒါအမျိုးဆက်နေတဲ့ပုဂ္ဂိုလ်တွေဒါကြောင့်အချို့သောပုဂ္ဂိုလ်တွေကတော့အမျိုးဆက်မြင့်ပြီးတော့အချို့သောပုဂ္ဂိုလ်တွေဘာကြောင့် အမျိုးဆက်နေရတာလေဆိုတော့မိမိရဲ့အသက်သိက္ခာဂုံဝါကြီးတဲ့ပုဂ္ဂိုလ်များပေါ်မှာတဲ့မိမိကမိမိတဲ့နေကြတဲ့အောက်တန်းစားပုဂ္ဂိုလ်လိုသဘောထားပြီးဆက်ဆံလို့ရှိရင်မယုံမသိဆက်ဆံလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဖြစ်လျက်ဘဝတိုင်းမှာယုံညံ့တဲ့အမျိုးမှာသွားဖြစ်ရတတ်တယ်မိမိတဲ့ယုံသေးတဲ့ယုံသေးတတ်တဲ့ပုဂ္ဂိုလ်တွေကိုယုံသေးတဲ့ပုဂ္ဂိုလ်ဆိုရင် ဖြစ်လျက်ဘဝတိုင်းမှာ မြင့်မြတ်တဲ့အမျိုးမှသွားပြီးတော့ဖြစ်ရတတ်တယ်။နောက်တစ်ချက်မေးပါရစေဗျာ။တပည့်တော်တို့လူချင်းတူကြပါလေ။လူချင်းတူကြပါလေသားနဲ့ဘယ်နဲ့ကြောင့်အချို့သောပုဂ္ဂိုလ်တွေကြပညာတတ်ပြီးတော့အချို့သောပုဂ္ဂိုလ်တွေပညာမတတ်ကြတာလေလို့မေးပြန်တယ်။ဒါလည်းပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတော့ကမ္မတတ်တဲ့ဝိပဿတိပဲ။သူပြုတဲ့ကံပဲလေ။အဲတော့မမေးမမြန်းလို့ရှိရင်တဲ့ဉာဏ်အမြင်ကြီးကံတတ်တယ်။ မင်းမြတ်တဲ့စုံစမ်းတတ်တဲ့ပုဂ္ဂိုလ်ဆိုရင်ဉာဏ်မြင်နေကောင်းတတ်တယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကဖြေကြားထားတဲ့ကံကံရင်ကျိုးနဲ့စက်တာလေးကိုဖြေကြားထားတယ်။ကဲဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်ကြည့်ရအောင်။ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကကံအကျိုးပေးကွဲပြားဖို့ဆိုပြီးတော့ကောင်းစည်းလေးရေးထားတယ်။အဲ့ဒီမှာသူ့ကိုတတ်ဖြတ်တက်တူတက်မတတ်အသက်ရှိတဲ့။စောစောကအမေးလေးတွေအမေးနှစ်ချက်လေလူရင်းတူပါလေအသားနဲ့ တချို့ကအသက်ရှည်ကြတယ်အချို့ကအသက်တိုးကြဘာကြောင့်အသက်တိုးတယ်လဲဘာကြောင့်အသက်ရှည်တယ်လဲဆိုတော့အခုသူတစ်ပါးရဲ့အသက်ကိုတတ်ဖြတ်တဲ့ပုဂ္ဂိုလ်ကြတော့အသက်ပါဖြစ်လဲတိုးတယ်မတတ်တဲ့ပုဂ္ဂိုလ်ကြတော့ရှည်တယ်ကဲဒါလေးကိုအချင်းချုပ်ဆောင်ပုဒ်လေးစုကြည့်အောင်သူကိုတတ်ဖြတ်သူကိုတတ်ဖြတ်တက်တိုးတတ်မတတ်အသက်ရှည်သူကိုတတ်ဖြတ်သူကို တတုဒမတအသက်ရှိသုေသူတစ်ပါးရဲ့အသက်ကိုတတ်တဲ့ပုဂ္ဂိုလ်ဟာမိမိလည်းပဲအသက်ရှည်မလားအသက်တိုမလားရဲ့အသက်တိုလိမ့်မယ်ဒါကြောင့်မိမိတတ္တဝါလေးတွေရဲ့အသက်ကိုမတတ်မိစေနဲ့ခုချင်းကြိုက်တယ်မေတ္တာပို့လိုက် ကိုယ်ပေါ်မှာလာပြီးခြင်ကိုက်နေရင်ခြေချင်းလေးကိုလှမ်းပြီးတော့တခါလဲလက်နဲ့မပုတ်လိုက်နဲ့မပွတ်လိုက်နဲ့ဒါလေးကိုမေတ္တာပို့လိုက်ရင်အဲ့ဒီမှာမေတ္တာပို့လိုက်တာနဲ့ပဲဩကဲသူတဝန်သူဝန်တဝန်တခါလေးတော့စုပ်ပါသေးတော့ခြားသောပုဂ္ဂိုလ်တွေပလင်းကြီးတွေနဲ့တောင်မှတွေးတွေလှူနေရသေးတာငါသူဝန်လောက်လေးတော့ငါလှူလိုက်မယ်ဆိုပြီးတော့မေတ္တာလေးပွားလိုက်အဲ့လိုဆိုရင်ဒီချင်းလေးကဝီးဆိုပြီးပြန်သွားတယ်ထပ်ပြန်သွားဟဲ့တကယ်လို့မပြန်မဲနဲ့စုပ်နေရင်လေကြိုက်နေရင်လေသိခံလိုက်ဒီလိုပဲသိခံနေလိုက် အဲလိုသူတစ်ပါးရဲ့အသက်ကိုမတတ်မိစေနဲ့မတတ်ရင်ကိုယ်လည်းပဲအသက်ဘာဖြစ်မလဲရှည်သွားမယ်ဟောနောက်တခါအနာရောဂါများတာ၄မရှိပေဘူးလားတနေ့ကတော့ဘုန်းကြီးပြောခဲ့ပြီလေဟိုပုတ္တိကတ္တမထေဆိုတာငှက်တွေတရဝါတွေကိုညှင်းဆဲတဲ့အတွက်ကြောင့်သူယဟန်ဘဝလူဘဝရောက်တဲ့အခါအနာရောဂါဘာဖြစ်လဲအနာရောဂါတွေများလိုက်တာယွန်စရာဆက်ဆုပ်စရာဖြစ်လောက်အောင်အနာရောဂါများ အခုဒီခေတ်မှာလည်းပဲဒီလိုပဲအနာရောဂါတွေတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးဖြစ်နေကြတဲ့ပုံကိုယ်တွေမရှိပေဘူးလားတချို့များဆိုရင်ယောဂါတွေစုံနေတာပဲအေးအဲ့လိုယောဂါတွေစုံနေလောက်အောင် ဖြစ်နေတာကိုကိုကိုပြန်ပြီးတော့သုံးသပ်ဩတိတ်ဘဝကငါသူတစ်ပါးကိုမလုပ်ခဲ့လို့လေညင်းဆဲခဲ့မိလို့ငါဒီဘဝအနာယောဂါများတာနောက်နောက်ဘဝတွေအနာယောဂါမများရအောင်ငါဒီဘဝသူတစ်ပါးကိုတတ္တဝါတွေပေါ်မှာငါမညင်းဆဲဘူးတဏှာညတာမူတွေပြုမယ်ဆိုပြီးတော့ အဲ့ဒီမှာအားလုံးပေါ်မှာမညှင်းဆဲပဲနဲ့တဏှာညှတာစိတ်လေးတွင်းပေးရတယ်ကဲဆိုလိုက်ညှင်းဆဲသူကညှင်းဆဲသူကအနာမြအနာမြတဏှာကြမ်းပါသည်တဏှာကြမ်းပါသည်ညှင်းဆဲသူကညှင်းဆဲသူကအနာမြအနာမြတဏှာကြမ်းပါသည်တဏှာကြမ်းပါ တတ္တဝါတွေပေါ်မှာညှင်းဆဲတဲ့ပုဂ္ဂိုလ်ဟာအနာရောဂါများတယ်ကိုယ်ကညှင်းဆဲရင်ကိုယ်လည်းအနာရောဂါများတယ်ကောင်းကျိုးလားဆိုးကျိုးလားဗျာကိုကမငင်းစေဘူးတတ္တဝါတွေပေါ်မှာတဏှာညှတာတယ်ဆိုရင်ကိုကဖြစ်လျက်ဘဝတိုင်းမှာအနာရောဂါမကင်းမေဘူးလားကောင်းကျိုးလားဆိုးကျိုးလားကဲဘာပဲဖြစ်ဖြစ်ကောင်းတာပြုရင်ကောင်းတဲ့အကျိုးကောင်းတဲ့ကံကောင်းတဲ့အကျိုးရတာမကောင်းတာပြုရင်မကောင်းတဲ့ကံမကောင်းတဲ့အကျိုးတွေမရဘူးလား ဟောနောက်တစ်ခါနံပါတ်3ဆိုလိုက်ဒေါသမိလျံဒေါသမိလျံအကြည်တံအကြည်တံတိခံလှပသည်တိခံလှပသည်ဒေါသမိလျံဒေါသမိလျံအကြည်တံအကြည်တံတိခံလှပသည်တိခံလှပသည်ဆိုလိုက် ဒေါသကြီးတဲ့ပုဂ္ဂိုလ်ကြီးဟာရုပ်လှမလားရုပ်ဆိုးမလားအခုပဲကြည့်ပေါ့လေကိုယ့်ရဲ့မျက်မှောက်မှာကြည့်အင်မတန်လှပ်ပါတဲ့ပုဂ္ဂိုလ်တယောက်ပါတခါလေဒေါသတွေဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့လှပ်ပါတဲ့မျက်နှာလေးဟာတခါလေအကြည့်တန်သွားတာပဲရုပ်စင်းအင်္ဂါတခါလေမျက်နှာကိုလည်းညိုမဲပြီးတော့ရဲမျက်လုံးလေးလည်းရဲနှစ်ပူကျော်တွေထောင်းလို့ရထောက်တွေနီးလို့အဲ့ဒီမှာဟိုအမျိုးစုံ သူ့ရဲ့ပုံမှန်တရားဟာကြည့်လို့ကိုမကောင်းတော့ဒါအချိုတာနာမကြနာတော့ဘူးဒါဒေါသကြီးတဲ့ပုဂ္ဂိုလ်တွေဟာရုပ်ဆင်းအင်္ဂါမနှပ်ပါဘူးမေတ္တာကိုအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်တတ္တဝရရဲ့ပုံမှန်မေတ္တာစိတ်အမြဲတမ်းထားတဲ့ပုဂ္ဂိုလ်အဲဘ누구ကကိုယ့်ပုံမှန်ဘယ်လိုပဲလာပြီးပြောပြောဘယ်လိုပဲဆိုဆိုကိုကသိက္ခာစိတ်မွေးထားပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်လျာဘဝအတိုင်းမှာအစဉ်ရုပ်ဆင်းအင်္ဂါဘာဖြစ်မှာလဲ လှပမယ်ဟုတ်တယ်မလားဗျာဒါကြောင့်ဒေါသမီးလျံအကြည်တံတိခံလှပသည်တဲ့နောက်တကနံပါတ်၄ကအချွေရန်နဲတာနဲ့အချွေရန်များတာအခုမိမိတို့လက်ထက်မှာမိမိတို့ရဲ့မျက်မှောက်မှာရက်ွက်တဲ့ကြည့်တယ်အချို့ပုဂ္ဂိုလ်တွေဟာပစ္စည်းဥစ္စာသိချမ်းသာတယ်ဒါပေမဲ့အချွေရန်ရှိရလားမရှိဘူးခိုင်းစရာတောင်မရှိဘူးအချွေရန်အချွေရန်သိနေတယ် ဟောတချို့ပုဂ္ဂိုလ်တွေကြတော့ပစ္စည်းဥစ္စာကတော့မရှိဘူးဒါပေမဲ့သာသမီအချွေရာနေဘယ်နဲ့နေလဲများလိုက်တာတချို့လမ်းဘေးမှာတာတူးစားတဲ့နေရာသွားကြည့်တာတခါတည်းတဲထဲမှာမြေကြီးပေါ်မှာကိုယ်ရေးစုပ်ခင်းအေးရတာနော်ဟာကလေးတွေကိုဘုသူခိရောပြိတ်နာတယ်အချွေရာနေအချွေရာနေများလိုက်တာတချို့ကြတော့လေအချွေရာနေနဲလိုက်တာအဲတော့အချွေရာများတာအချွေရာနဲတာဘာကြောင့်လဲဆိုရင် ချွေရနေတာဟာသူတော်ဘာပေါ်မှာမနာလိုစိတ်တွေထားခဲ့လို့သူတော်ဘာပေါ်မှာဗာစိတ်တွေထားခဲ့လို့လေအေးမနာလိုစိတ်တွေထားခဲ့လို့သူတော်ဘာတွေကြီးပွားတာချမ်းသာတာချွေရများတာကိုကိုကမနာလိုတာအဲ့လိုမနာလိုစိတ်တွေထားခဲ့တဲ့ပုဂ္ဂိုလ်ကကိုယ်အချွေရလာနေတာအဲသူတော်ဘာတွေပေါ်မှာကြီးပွားချမ်းသာတာတွေကိုကိုကမုရိတာပွားပြီးဝမ်းမြောက်ဝမ်းသာဖြစ်အဲ့ဒီပုဂ္ဂိုလ်တွေကြတော့အချွေရန်တွေသာသမီတွေကိုကိုကိုပြုစုစောင့်ရှောက်မဲ့ပုဂ္ဂိုလ်တွေမများပေဘူးလားဟမ်ဆိုလိုက် မနာလိုမှချွေရန်ကွာကြည်သာချွေရန်စီမနာလိုမှချွေရန်ကွာကြည်သာချွေရန်စီ နော်နောက်တကဘုန်းကြီးတို့ကိုယ်မျက်မှောက်မှာကြည့်လေအချို့ပုဂ္ဂိုလ်တွေကချမ်းသာလိုက်ကြတာလှူလိုက်ကြတန်းလိုက်ကြပေးလိုက်ကြကမ်းလိုက်ကြစွန့်ကျင်လိုက်ကြနေလေဘိုးတိုက်ဆိုရင်လည်းပဲဒီမှာတခါတဲ့တက်ကြီးတွေနဲ့မြုပ်သေးကောင်းမှလည်းအထက်ထက်နေဘိုးချမ်းသာတဲ့အေးချမ်းတဲ့တိတ်ဆိတ်တဲ့နေရာမှာလည်းချမ်းကြီးဝင်းကြီးနဲ့တခြားစက်ယုံတွေဆိုရင်လည်းပဲစက်ယုံထားတဲ့နေရာတွေလည်းပဲစက်ယုံကြီးတွေစက်ယုံကြီးတွေနဲ့ချမ်းသာလိုက်ကြကားတွေဆိုရင်လည်းပဲကားကောင်းပြီဆိုတဲ့ကားနောက်ဆုံးွယ်ကားကြီးတွေကိုတခါနဲ့အမျိုးမျိုးစီးတယ် ဇိမ်ခံပစ္စည်းတွေကိုအမျိုးမျိုးသုံးစွဲပြီးတော့နေလှူတဲ့တန်းတဲ့နေရာမှာလည်းပဲသူ့တဲ့မကများစွာသောအလှူကြီးတွေကိုတခါလေကြီးအကြောင်းကြီးတွေဆွေးနေကြီးကျယ်ခန္ဓာစွာဘုရားကြီးတွေဆွေးနေကြီးကျယ်ခန္ဓာစွာအလှူကြီးတွေတန်းကြီးတွေကြီးကျယ်ပေးအဲလောက်ချမ်းသာကြွယ်ဝနေတာဟာအတိတ်ကသူတို့ဟာလှူခဲ့လို့လားမလှူခဲ့လို့လားဒါနပြုတဲ့ပုဂ္ဂိုလ်ဟာဒနရှိတယ်တဲ့ဒါနရှိရင်ဘာရှိတယ် အဲ့ဒီဒါနရှိတဲ့ပုဂ္ဂိုလ်တွေသာဒနရှင်ဖြစ်နိုင်တယ်ဒါနမရှိတဲ့ပုဂ္ဂိုလ်ဟာဒနရှင်ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်မို့အတိတ်ဘဝကဒါနကောင်းမှုမပြုတဲ့ပုဂ္ဂိုလ်ဒီဘဝမှာဆင်းရဲတယ်မွဲတယ်တေးတယ်ကုန်းကောင်းစရာမရှိအောင်ဆင်းရဲဒါကြောင့်မို့အဲ့လိုလူတွေကွဲပြားနေတာဟာကိုပြုခဲ့တဲ့ကံပဲကိုကလူခဲ့တန်းခဲ့တဲ့ကုသိုလ်ကံတွေပြုခဲ့ရင်ဒီဘဝချမ်းသာကိုကအတိတ်ကဘာမှမလူခဲ့မတန်းခဲ့ဘူးဆိုရင်ဒီဘဝမှာဘာဖြစ်တယ် ဆင်းရဲတယ်ဆိုလိုက်မပေးလူကမွဲပြားကြလူမပေါ်ကြွယ်သည်လူမပေါ်ကြွယ်သည်ဆိုလိုက်ဟောနောက်တစ်ခါနံပါတ်၄နံပါတ်6ကပါလေ အမျိုးမြတ်တဲ့ပုဂ္ဂိုလ်အမျိုးနှိမ့်တဲ့ပုဂ္ဂိုလ်အမျိုးသားမြင့်မြတ်တဲ့အမျိုးသားယုံနှိမ့်အဲတော့အမျိုးသားမြင့်မြတ်တဲ့ပုဂ္ဂိုလ်တွေဆိုတာကတော့မိမိယုတ်တိတိယုတ်တိတိုက်တဲ့ပုဂ္ဂိုလ်တွေကိုယုတ်တိခဲ့အမျိုးသားမြင့်မြတ်တဲ့ယုတ်တိတိယုတ်တိတိုက်တဲ့ပုဂ္ဂိုလ်တွေကိုမိမိရဲ့အောက်တန်းစားလို့သဘောထားပြီးဆက်ဆံတဲ့မောက်မောက်မန်မန်ဆက်ဆံခဲ့တဲ့ပုဂ္ဂိုလ်မာမာနတွေထားခဲ့တဲ့ပုဂ္ဂိုလ်တွေဟာဖြစ်လျာဘဝမှာ အမျိုးသားညံ့နေနေကြတဲ့ဘဝမျိုးမှာရောက်ဒါကြောင့် မာနမထားနဲ့မာနမကြည့်နဲ့ ငါပစ္စည်းရှိတယ်ငါရာတို့ရှိတယ်ငါမှပညာတတ်တယ်ငါမှအစင်းလှတယ်စသည်ဖြင့်အဲ့ဒီမာမနာတွေထားပြီးတော့ယုတိတိယုတိတိုက်တဲ့ပုဂ္ဂိုလ်ပေါ်မှာအယုတိမပြေးခဲ့လို့ရှိရင်ဖြစ်လျာဘဝတိုင်းမှာအမျိုးဆက်နေမှလားညံ့မှလားဗျာဟေးနေကြတဲ့ညံ့တဲ့ဘဝတဲ့မြင့်မြတ်တဲ့ဘဝတဲ့ရနိုင်ပါမလားကဲဆိုလိုက်မယိုမသေးမျိုးယုတ်ချေယိုသေးမျိုးမြတ်သည်မယိုမသေး မျိုးမြချေမယိုမသေးမျိုးယုတ်ချေယိုသေးမျိုးမြတ်သည်ဆိုလိုက်နောက်တစ်ခါနံပါတ်9ကပညာတတ်တဲ့ပုဂ္ဂိုလ်ပညာမတတ်တဲ့ပုဂ္ဂိုလ် လူချင်းတူပေမဲ့လို့အဲ့လိုကွဲပြားတာတွေရောမရှိဘူးလားအဲ့လိုကွဲပြားနေတာတွေဟူသမျှသူတို့ပြုခဲ့တဲ့ကံကြီးကြီးတဲ့ပဲဟောပညာတတ်တဲ့ပုဂ္ဂိုလ်တွေဒီဘဝမှာလာပညာတတ်တယ်ဆိုတာကအမေးအမြန်စူးစမ်းဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေပညာတတ်တာပဲမမေးမမြန်တဲ့ပုဂ္ဂိုလ်တွေဘာမှပညာမတတ်ဘူးဒါကြောင့်မမေးမမြန်ဉာဏ်မြင်ကံစုံစမ်းဉာဏ်ကြီးသည်လို့ဒီမှာဆောင်းပုဒ်လေးရေးထားတယ်ဖေးဆိုလိုက်မမေးမမြန်ဉာဏ်မြင်ကံ စုံစမ်းဉာဏ်ကြည့်သည်မမေးမမြန်းဉာဏ်မြင်ကန်းစူးစမ်းဉာဏ်ကြည့်သည် အဲ့ဒီလိုမညီမမျှဖြစ်နေတာလူချင်းတူပါလျက်ကဲနဲ့အသက်ရှည်အသက်တိုးယောဂများယောဂနည်းပစ္စည်းရှိ ပစ္စည်းမရှိရုပ်ဆင်းအင်္ဂါလှမလှအမျိုးများမမျှစသည်ပညာတတ်မတတ်ကွဲပြားနေကြတာဘာကြောင့်ကွဲပြားနေကြတာလဲဆိုရင်ကမ္မန္တတ္တိဝိပိစတိယတိတာဟိနပဏိတတာယာတိကမ္မကံတိတတ္တိတတဝါတို့ဟိနပဏိတတာယာတိအယုတ်အမြတ်ဤအဖြစ်ဖြင့်ဝိပိစတိခွဲခြမ်းဝေဖန်နေ မိမိတို့ပြုတဲ့ကံကနေပြီးတော့ဒီပုဂ္ဂိုလ်တွေကိုအယုတ်အမြတ်ခွဲခြားပြီးတော့မပေးပေဘူးလားဗျာမိမိပြုတဲ့ကံကခွဲခြားသွားတာကိုကကောင်းတာတွေပြုခဲ့ရင်ကောင်းကျိုးရမယ်ဆိုးတာတွေပြုခဲ့ရင်ဘာဖြစ်မလဲဆိုးကျိုးတွေခံရမယ်ကိုကအတိတ်ဘဝကလူခဲ့တန်းခဲ့ရင်ဒီဘဝမှာချမ်းသာမယ်အတိတ်ဘဝကကိုကမလူခဲ့မတန်းခဲ့ရင်ဒီဘဝမှာဆင်းရဲမယ်ဟောအတိတ်ဘဝကသူတစ်ပါးရဲ့အသက်ကိုတတ်ခဲ့ရင်ဒီဘဝမှာအသက်တူမယ်အတိတ်ဘဝကသူတစ်ပါးရဲ့အသက်ကိုမတတ်ခဲ့ရင်ဒီဘဝမှာ အသက်ရှိမယ်သူတစ်ပါးကိုညှင်းဆဲခဲ့ရင်ဒီဘဝမှာအနာရောဂါများမယ်ဟောမိမိကတဏှာကျင်နာမှုပြုခဲ့မယ်ဆိုရင်ဒီဘဝမှာဘာဖြစ်မလဲအသက်ရှိအနာရောဂါကင်းမယ်အဲ့ဒီလိုသူပြုခဲ့တဲ့ကံအားလျော်စွာသူတို့ကောင်းဆိုနှစ်တန်ကံစီမံတဲ့အတိုင်းမခံရဘူးလားဗျာကဲဆိုလိုက်ဆိုတာပြုကဆိုတာပြုကဆိုတာယဆိုတာယကောင်းမကောင်းစားသည်ကောင်းမကောင်းစားသည်ဆိုလိုက် ဆိုရာပြုကဆိုရာယကာမကောင်းသာတိဆိုရာပြုကဆိုရာယကာမကောင်းသာတိကောင်းဆိုနတံကောင်းဆိုနတံကံစီမံကံစီမံခံစံကြရမည်ခံစံကြရမည်ကောင်းဆိုနတံကောင်းဆိုနတံကံစီမံကံ ခံဆန်းကြရမည်အဲ့ဒီလိုကံစီမံတဲ့အတိုင်းလောကကြီးထဲမှာလူတွေကွဲပြားနေကြတာဖြစ်တော့ကံကံရင်အကျိုးကိုကောင်းတာပြုရင် ကောင်းတဲ့ကံဒီကောင်းတဲ့ကံကကောင်းကျိုးရဆိုတာပြုရင်ဆိုတဲ့ကံဆိုတဲ့ကံက ဆိုပြခံရမယ်လို့အဲ့လိုကံကံဤအကျိုးကိုယုံကြည်မှုဆိုတဲ့ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်လေးကိုပိုင်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမူလာတန်ဗုဒ္ဓဘာသာပဲ။ဘာဗုဒ္ဓဘာသာလဲ။ကဲဘုန်းကြီးတို့ယောဂီများဒီအဆင့်လောက်မိမိတို့ရသလားမရဘူးလားကိုကိုကိုသုံးသပ်ကြည့်ဟုတ်တယ်မလား။အဲ့တော့နောက်ထပ်နှစ်ဆင့်ကြံသေးတယ်အဲ့ဒါကိုမနေ့ကဆက်ပြီးတော့နားကြရအောင်နော်။ဒါကြောင့်ဒီဆောင်ပုဒ်လေးဆိုပြီးတရားသိညာစို့ အောက်တံမူလဗုဒ္ဓဘာသာအောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာကံကိုယ်ပိုင်ရှိမြင်သိပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအလေထင်လင်းမြင်ရှင်းလက္ခဏာအထေတံလေးကံမြင်သစ္စာအထေတံလေးကံမြင်သစ္စာဆုလိုက်ပါ ဟောတံမူလဗုဒ္ဓဘာသာအထေတံလေးကမြင်သစ္စာဟောတံမူလဗုဒ္ဓဘာသာမြင်သည့်ပေရှာ လေထင်းလင်းမြင်ရှင်းလက္ခဏာတကံလေးကံမြင်သစ္စာကဲဒီတော့ဘုန်းကြီးတို့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအခုလိုအောက်တန်းဖြစ်တဲ့မူလတန်းဗုဒ္ဓဘာသာအဆင့်ကနေပြီးတော့အလယ်တန်းဗုဒ္ဓဘာသာအဆင့်ရောက်အောင်တလန်းနိုင်ပါစေအထက်တန်းဗုဒ္ဓအလယ်တန်းဗုဒ္ဓဘာသာကနေပြီးတော့အထက်တန်းဗုဒ္ဓဘာသာဖြစ်တဲ့ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုသိမြင်နိုင်တဲ့ ထက်တန်းစားဗုဒ္ဓဘာသာတွေဖြစ်နိုင်ကြပြီလျင်ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုမဉဏ်ဖုံးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း